ယောဂီတို့ရှင်များရဲ့တရားသဘောရည်များတွေ့ဉာဏ်ဉာဏ်သိမြင်နိုင်ဖို့အတွက်တရားရခြင်းဤအကြောင်းအင်္ဂါ၅ပါးတဏ္ဍာလေအဲ့ဒီတရားရခြင်းဤအကြောင်းအင်္ဂါ၅ပါးမှာနံပါတ်၁ပြည့်စုံရမယ်အကြောင်းအင်္ဂါကတတ္တဟောတိ တတ္တံတရားနဲ့ပြည့်စုံရမယ်။ဘာနဲ့ပြည့်စုံရမလဲ။တတ္တဆိုတာယုံကြည်မှုတတ္တဆိုတာဘာလဲ။ယုံကြည်မှုဆိုတာဘာကိုယုံကြည်ရမှာလဲ။ဘုရားတရားတန်ခါဒီယရဏသုံးပါးရဲ့ကိုယ်ကိုယုံကြည်တာကိုတတ္တခေါ်တယ်။ယရဏသုံးပါးရဲ့ကိုယ်ကိုယုံကြည်တာပါလေ။ ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးတွေရမယ်မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကမကောင်းကျိုးဆိုးကျိုးကိုရမယ်အဲဒီလိုကံကံဤအကျိုးကိုယုံကြည်တာကိုပါလို့ခေါ်တယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာဖြစ်ပြီးသတ္တတရားနဲ့ပြည့်စုံဖို့မလိုအပ်ဘူးလား အဲဒီလိုသရတရားနဲ့ပြည့်စုံပြီးတော့ဒီတတိပဋ္ဌာန်ဝိပဿနာတရားတွေကြိုးစားပြီးအားထုတ်ပြီးဆိုရင်ဘုရားတရားပေါ်မှာဘုရားပေါ်မှာလည်းယုံကြည်တယ်။မြတ်စွာဘုရားဟောကြားထားတဲ့ဒီတရားတွေကိုအားထုတ်လို့ရှိရင်တန်တိတ်ထိကအခုမျက်မှောက်မှာကိုပဲတွေ့မြင်နိုင်တဲ့တရားဆိုတာလည်းယုံကြည်တယ်။အတ္တလိက အချိန်မထိုင်မှုအခုအားထုတ်ရင်အခုကိုတွေ့နိုင်တယ်မနဲ့အားထုတ်ရင်မနဲ့နေ့အားထုတ်ရင်နေ့ညအားထုတ်ရင်ညယခုချက်ချင်းနဲ့ငင်တွေ့နိုင်တဲ့တရားပဲလို့ဆိုတာကိုယုံကြည်တာကိုတရားယုံကြည်တာကိုပါနဲ့ဒီအဲ့လိုယုံကြည်မှုတရားတရားရင်းခံထားပြီးကြိုးစားအားထုတ်နေဆိုရင်ဘုရားရှင်ဟောကြားထားတဲ့တရားတော်ရဲ့ဂုဏ်တော်တိုင်း ခုအားထုတ်နေတဲ့တရားတွေဟာခုလည်းငင်းချက်ချင်းအကျိုးမရနိုင်ဘူးလားရနိုင်တယ်ခုအားထုတ်ရင်ခုစိတ်တည်ကြည်မှုတမာတိတွေရမယ်အခုအားထုတ်ရင်စိတ်တည်ကြည်မှုတမာတိနဲ့အတူဝိပဿနာဉာဏ်နဲ့ရုပ်တဘောနံတဘောအဖြစ်ဖြစ်တဘောကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်နဲ့ကိုယ်တိုင်အတွေ့ရဘူးလားကိုယ်တိုင်တွေ့သွားတယ်။ဉာဏ်ဉာဏ်ကြီးတရားတွေ့သွားတယ် နောက်နမနှစ်ပြည့်စုံအောင်တရားကအပ္ပါပါရောဟောတိအပ္ပါပါရောဟောတိကျမ်းမာရေးနဲ့ပြည့်စုံရမယ်။ဘာနဲ့ပြည့်စုံအောင်လဲ။ယုံကြည်မှုတရားတရားတော့ပြည့်စုံပြီ။ဒီပုဂ္ဂိုလ်ဟာကျမ်းမာရေးမကောင်းဘူး။ကျမ်းမာရေးမကောင်းဘူးဆိုတော့ဒီတရားကိုတကယ်အင်းနဲ့အားနဲ့ကြိုးစားအားထုတ်နိုင်ခွင့်ရပါတော့မလား။ မရရင်တရားမြန်မြန်တွေ့နိုင်မှာမလားဒီဒီတော့တရားတရားအားကောင်းပြီးတော့ကျမ်းမာရေးလည်းပြည့်စုံဖို့မလိုအပ်ဘူးလားနံပါတ်1ကျမ်းမာရေးပြည့်စုံပြီဒီပုဂ္ဂိုလ်ကျမ်းမာတယ်ဆိုရင်အဲဒီရရှိထားတဲ့တရားတရားအရင်းခံထားပြီးတော့ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်ဆိုတော့ကြိုးကြိုးစားစားအားထုတ်လိုက်ရဆိုရင်တရားသိဉာဏ်တွေဉာဏ်ဉာဏ်ကြီးမဖြစ်နိုင်ဘူးလား ကြိုးစားထုတ်ရင်တမာတိတွေနဲ့နဲ့ဖြစ်တာတမာတိတွေစိတ်တည်ခြင်းမှုတမာတိတွေနဲ့နဲ့ဖြစ်ရင်ဟိုဘက်ကယုံနာဖြစ်ဖြစ်ကိုသိတဲ့ဝိပဿနာဉာဏ်နဲ့နဲ့ဖြစ်တော့တာဒီဝိပဿနာဉာဏ်နဲ့နဲ့ဤဖြစ်လာပြီဆိုရင်ဒီဉာဏ်ဤပြည့်စုံတာနဲ့မြတ်မညာပူညာနိဗ္ဗာန်ကိုမျက်မှောက်မတွေ့နိုင်ပြီဘူးလားတွေ့နိုင်တယ်ဒါကြောင့်မို့ကျမ်းမာရေးနဲ့နမနဲ့ပြည့်စုံရမယ်နံပါတ်3က အပ္ပဘာရောဟောတိအပ္ပတင်ကိုမိမိစိတ်နေစိတ်ထားရှောင်မှတ်ဖို့ရရောမလိုအပ်ဘူးလားတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာအတ္တထောအမာယာဝီရဲ့အတ္တထောကောက်ကျစ်စင်းစင်းမှုမရှိအောင်အတူနေတရားအားထုတ်ဖို့အားထုတ်တဲ့ပုဂ္ဂိုလ်ရဲ့ပုံမှာစိတ်နေစိတ်ထားမကောက်ရဘူး

မိမိမတွေ့တဲ့တရားတွေကိုအတွေ့လို့ပြီးပြောတာမိမိမသိတဲ့တရားတွေကိုအသိလို့ပြီးပြောတာမိမိကိုယ်တိုင်မရသေးတဲ့တရားတွေကိုအရလို့ပြီးပြောနေရင်စိတ်ထားချောင်းမှဒါနာကောက်ွေတာနော်အဲဒီလိုသိနေစိတ်ထားမချောင်းမှကောက်ွေနေတဲ့ပုဂ္ဂိုလ်များကမ္မဋ္ဌာန်းဆရာများသူ့ကိုတင်ပေးတဲ့အခါကလည်းကျတော့သူကသူပဲရပြီးသားလို့လို့သူပဲတွေ့ပြီးသားလို့လို့သူကဆရာကြီး ဘယ်လိုဆရာတော်ကြီးတွေနဲ့ဘယ်လိုချင်းကဘယ်လိုနေဘယ်လိုအားထုတ်ခဲ့လဲဘယ်လိုသုံးပါးတွေယူခဲ့လို့ဘယ်လိုများတွေရခဲ့ဒီလိုလိုနဲ့အဲ့ဒီမှာဖြစ်နေတဲ့အခါကျတော့ဒီကကမ္မဋ္ဌာန်းဆရာအဆုံးအမခက်သလားမခက်ဘူးလားအဆုံးမခက်တဲ့ပုဂ္ဂိုလ်ဖြစ်တော့သူ့ကိုဒီတိုင်းပဲလွတ်ပေးထားလိုက်ရင်အဲ့ဒီပုဂ္ဂိုလ်တရားတွေတိုးတက်ပါအောင်မလားမတိုးတက်တော့အဲကြောင့် ယောဂီပုဂ္ဂိုလ်ဟာမိမိရဲ့အတူနေပုဂ္ဂိုလ်များနဲ့တော်လကားမိမိရဲ့ဆရာသမားကိုတော်လကားစိတ်နေစိတ်ထားဖြောင့်မတ်ရမယ်အဲဒီလိုစိတ်ထားဖြောင့်မတ်ပြီဆိုရင်ဖြောင့်မတ်တဲ့ပုဂ္ဂိုလ်ကိုဆရာသမားများကလည်းပဲသူ့ကိုယ်တခါလေတရားနည်းလမ်းတွေကိုသင်ကြားပေးသင်ကြားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်သွားရင်တရားဉာဏ်များအတွေ့နိုင်ဘူးလားဉာဏ်များတွေ့နိုင် နံပါတ်2ဒီကနေ့ဘုန်းကြီးတို့ယောဂီများကအဲ့ဒီ၃ပါးပြီးခဲ့ပြီပေါ့တရားရနိုင်ခြင်းအကြောင်းတရားတရားနဲ့ပြည့်စုံနေကျမ်းမာရှုရင်းနေရင်အဲ့ဒီပုဂ္ဂိုလ်မကြိုးစားတရားတရားနဲ့ပြည့်စုံနေကျမ်းမာရည်နဲ့ပြည့်စုံနေဒါပေမဲ့စိတ်ချမဖြောင့်မတ်တဲ့ပုဂ္ဂိုလ်ဆိုရင်လည်းတရားရပါအောင်မလားမရနိုင်တော့အဲ့ဒီတော့တရားတရားနဲ့ပြည့်စုံရမယ်နောက်ပြီးတော့ အဲကျမ်းမာရေးနဲ့လည်းပြည့်စုံရမယ်စိတ်နဲ့စိတ်အားနဲ့ဖြောင်းပါဒီသုံးခုတော့ပြည့်စုံနေပြီဒါပေမဲ့ယောဂီကတရားကိုမကြိုးစားဘူးဟောဟောတန်တန်လေးအားထုတ်နေမယ်ဆိုရင်ရောတရားရပါမလားဒါကြောင့်မြတ်စွာဘုရားကနံပါတ်၄နေရာစဉ်အာရတဝီရိယောဝိရတိအာရတဝီရိယောကျိုးစားပွားများအားထုတ်မှုဝိရိယရှိပြီးဖြစ်၍ဝိရတိနေရမယ် ကြိုးစားအားထုတ်မှုဝိရိယနဲ့လည်းပြည့်စုံရမယ်လောကီပုဂ္ဂိုလ်များတရားတရားနဲ့ပြည့်စုံရမယ်ဈာမကြီးနဲ့ပြည့်စုံရမယ်စိတ်ထားနဲ့ဖြောင့်မတ်ရအားထုတ်တဲ့အခါမှာလည်းပေါ်ပေါ်တန်အားမထုတ်ရဘူးသတိထားဝိရိယဆိုင်ပြီးကြိုးစားအားထုတ်ရမယ်အားထုတ်တဲ့အခါကာလမှာအာဟုတရဏဓမ္မနံပဟနာယကုသလနာဓမ္မနာဥပသံပရာယဓမ္မဝါဒနာပရကမောအနိခိတတုရောကုလေတုဓမ္မေလူ ကုသလနာဓမ္မနာကုသိုလ်တရားတို့ကိုပါဟာနာယပေခြင်းကအကုသလနာဓမ္မနာအကုသိုလ်တရားတို့ကိုပါဟာနာယပေခြင်းကကုသလနာဓမ္မနာကုသိုလ်တရားတို့ကိုဥပသံပရာယပြည့်စုံစေခြင်းကဝရိယစိုက်ပြီးအားထုတ်တယ်ဆိုတဲ့အခါမှာအကုသိုလ်တရားတွေပယ်နိုင်အောင်ဗာတရားတွေပယ်နိုင်အောင်လေ အကုသိုလ်တရားတွေပယ်ပြီးတော့ကုသိုလ်တရားတွေဖြစ်ပွားအောင်ဗာတရားတွေဖြစ်ပွားမှာလေတစ်ချက်ခုတ်ရင်နှစ်ချက်ပြတ်မိမိဒီမှာတတိပဌာန်အာယုန်လေးကိုရှုနေတာကိုအကိုအမူအရာလေးဖြစ်စီခံစားမှုဝေဒနာလေးဖြစ်စီသဘောအာယုန်လေးဖြစ်စီရှုနေတယ်အဲဒီလိုရှုနေခြင်းအားဖြင့်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာကုသိုလ်တွေမဖြစ်ဘူးလား ကဲကုသိုလ်တွေဖြစ်ပွားနေပြီးတော့ဟိုဘက်ကအကုသိုလ်တရားတွေရောဝင်နိုင်သေးရလားတစ်ချက်မှလိုက်တိုင်း အကုသိုလ်တရားကြီးပယ်လိုက်တစ်ချက်မှလိုက်တစ်ချက်ပယ်လိုက်တစ်ချက်မှလိုက်တစ်ချက်ပယ်လိုက်ဘာနဲ့တူတလဲဆိုတော့ဘုန်းကြီးတို့ယောဂီများပေါက်တူးနဲ့မြေတွေကိုပေါက်ထုတ်တဲ့အခါမလိုအပ်တဲ့မြေကိုပေါက်ထုတ်တဲ့အခါတစ်ချက်ပေါက်လိုက်ရေဆိုင်မြေခဲကြီးတစ်ချက်ထွက်သွားလိုက်နောက်တစ်ချက်ပေါက်လိုက်ရေဆိုင်မြေခဲကြီးတစ်ချက်ထွက်သွားလိုက် အခုဒီမှာတရားမှနေတဲ့ကံပါလေတစ်ချက်မှန်လိုက်ကုသိုလ်တရားတွေဖြစ်ပွားလိုက်အကုသိုလ်တရားတွေပယ်ပြီးဖြစ်လိုက်တစ်ချက်မှန်လိုက်တစ်ချက်ဖြစ်လိုက်ဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့ကဲမင်းတို့အိမ်ကနေပြီးတော့ရွှေဘုံဘုရားကိုသွားမယ်ဘုရားဖုံးမယ်ဆိုပြီးတော့သွားတဲ့ပုဂ္ဂိုလ်ဟာအိမ်ကနေခြေတလန်းနှမ်းလိုက်တာနဲ့တပြိုင်တည်းရွှေဘုံနဲ့ဗနလန်းပြီးသွားတယ်အိမ်နဲ့ဗလန်းဝေးသွားတယ်တလန်းဝေးသွားတယ် ရှိရှိတဏ္ဍနှမ်းလိုက်ကနှမ်းလိုက်တဲ့ရွှေကုံနဲ့တဏ္ဍနီးအိမ်နဲ့တဏ္ဍဝေတဏ္ဍနီးတဏ္ဍဝေသွားတယ်အခုယောဂီပုဂ္ဂိုလ်အားလည်းဒီတိုင်းနဲ့မိမိခန္ဓာဉာဏ်စာရေးပြီးတော့ဖောမှုပိမှုအာယုန်လေးဖြစ်စီထိုင်မှုထားမှုအာယုန်လေးဖြစ်စီရမှုအာယုန်လေးဖြစ်စီခြေလမ်းနဲ့ခြေလမ်းနဲ့သွားမှုအာယုန်လေးတွေဖြစ်စီရှုမှတ်နေလို့ရှိရင်ဓမ္မမှန်လိုက်တစ်ချက်နိဗ္ဗာန်နဲ့ဝေးသွားသလားနေရတာနိဗ္ဗာန်နဲ့နင်းပြီးသွားပြီးတော့အပေလေးပါးနဲ့ကြတော့ဘာဖြစ်သွားလဲ ကဲတစ်ချက်မှန်လိုက်နိဗ္ဗာန်နဲ့တစ်ချက်နေလိုက်အပင်နိဗ္ဗာန်နဲ့တစ်ချက်ဝေးလိုက်တစ်ချက်မှန်လိုက်တစ်ချက်နိဗ္ဗာန်နဲ့နေလိုက်ဒီပယ်နိဗ္ဗာန်နဲ့ဝေးလိုက်တစ်ချက်ခုတ်တာနဲ့နှစ်ချက်ပြတ်တယ်ဒီမှာရှုမှတ်နေတာနဲ့ကုသိုလ်တွေထိုးပွားပြီးတော့အကုသိုလ်တွေကြတော့ပယ်ပြီးမဖြစ်ဘူးလားနော်အဲဒီလိုပယ်နိုင်ဖို့အတွက်ဓမ္မဝါအာအသွမ်းရှိပြီးဖြစ်၍မိမိအသွမ်းရှိတဲ့လောက်ကြိုးစားမရှုံးနဲ့ ကဏ္ဍပရကမောမြင်းမြန်သောလုံးလာရှိပြီးဖြစ်၍မိမိရဲ့ကျိုးစားအထုံးမှုဝရိယကိုဘုန်းကြီးတို့ယောဂီများမြင်းမြင်းမြန်မြန်ကျိုးစား။သိရင်လေးတော့ကျိုးစားပြီးတော့နောက်ရကြတော့တော်ပြီပြန်မလာမတတ်နိုင်တော့ဘူးမတော့နိုင်ဘူး။တရက်တော့ယောဂီပုဂ္ဂိုလ်ကအောင်မလေးမထားဘူးတူတောင်ထိုင်တာငါလည်းထိုင်မယ်ဆိုတော့နောက်ရကြတော့ဖြစ်နိုင်တော့ခဏတော့နားမရသေးအောင်မနားခွင့်နေပါလေတောင်းတောင်း တရက်ကြိုးစားတာရှိသေးတယ်နော်တရက်ပဲကြိုးစားတာရှိသေးတယ်အကွင့်တွေပါလေများတောင်းလို့တရက်တော့နားမရသေးဘူးလို့ဖြစ်နေလို့ပါဒါမင်းကြီးရဲ့ဒီမှာဝရိယမြင်နေတာလားမမြင်နေတာမမြင်တာဒီကမြတ်စွာဘုရားကဒီလိုအကုသိုလ်တရားတွေတည်ဒီကုသိုလ်တရားတွေဖြစ်ပွားအောင်ကြိုးစားနေတဲ့ခါကလာမှာဒါနပရကမာဉာဏ်ဉာဏ်နဲ့ဒုံလဝိရိယရှိရမယ်ဘုန်းကြီးယောဂီများ မိမိကြည်မှန်းတဲ့ခရီးကိုမရောက်မချင်းဒီလိုရပန်းတိုင်ကိုမရောက်မချင်းတော့မယမနာကြိုးစားမယ်လမ်းဆုံးမရောက်မချင်းကလက်မမြောက်ဘယ်လိုအတားအဆီးနဲ့ပဲတွေ့တွေ့ဘယ်လိုအန္တရာယ်တွေနဲ့ပဲတွေ့တွေ့တွေ့ကျင်တာနဲ့တွေ့ငါရင်ဆိုင်ပြီးတော့တခါရှုမှတ်ပွားများပြီးတိုက်ပွဲဝင်သွားပြီဆိုရင်အဲလိုဇွဲမျိုးနဲ့ကြိုးစားတာဒါနပရကမော မြဲမြတ်သောလုံးလဝိဟာရှိသည်ဖြစ်၍ အနိဋ္ဌာဒူရောမခြားထားအပ်သောဝန်ရှိသည်ဖြစ်၍မိမိရဲ့ဝန်ဆိုတာကတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ရဲ့အလုကရှုမှတ်ရမယ်အလုကဘု து အလုလဲရှုမှတ်ရမယ်တာဝန်ကဘု து တာဝန်လဲကဲမိမိရဲ့ရှုမှတ်နေရမယ်ဝန်ကိုယောဂီပုဂ္ဂိုလ်ဟာဓမ္မယုံမှာတော့ရှုမှတ်နေပါရဲ့ မိမိရဲ့ဆရာသမားမြင်လောက်တဲ့နေရာကိုရှုမှတ်နေပါအဆောင်လေးရောက်သွားရောမရှိမှတော့အမှတ်တည်းလွတ်ပလိုက်တယ်ဒါအနိဋ္ဌိတဒုရမိမိရဲ့ဝန်ကိုချပလိုက်မိမိရှုမှတ်ရမယ့်ဝန်တို့ကြီးကိုချလိုက်တာအခါရောက်သွားပြီဒုဝံခွေဒါနာကြည့်လဲဆိုပြီးတော့ပြည့်စက်ခံနေလိုက်တခါလဲစကားပြောခြင်းပြောမယ်နေအချင်းအိတ်မယ်သာဇနာရယူစားနေမယ် မိမိရှုမှတ်ရတဲ့တာဝန်ကြီးကိုဒီခါနဲ့ချပြလိုက်တယ်။အဲဒီလိုမိမိရှုမှတ်ရတဲ့တာဝန်ကြီးချပြလိုက်ပြီဆိုတဲ့ကူကမိမိသမာဓိကြီးရပါဦးမလား။မရတော့ဘူး။ဒါကြောင့်ဒီမှာအကုသိုလ်တရားတွေပယ်နိုင်အောင်ကုသိုလ်တရားတွေတိုးပွားပြီးတော့ဖြစ်နေအောင်ရှုမှတ်တယ်ရှုမှတ်တယ်ကတစ်ချက်မှလိုက်နေမှလည်းတစ်ချက်တစ်လမ်းနေလိုက်တစ်ချက်မှလိုက်တစ်ချက်နေလိုက်တစ်ချက်မှလိုက်တစ်ချက်နေလိုက် နိဗ္ဗာန်နဲ့နေနေပြီးတော့အပယ်နိဗ္ဗာန်နဲ့ကြတော့ဘာဖြစ်သွားတာလဲဝေးဝေးသွားတာအဲ့ဒီလိုဝေးနိုင်တဲ့ဒီဝိပဿနာကုသိုလ်တရားတွေအားထုတ်တဲ့အခါမှာစွမ်းရှိသလားမိမိရဲ့ကိုယ်စွမ်းဉာဏ်စွမ်းရှိလောက်ကြိုးစားတယ်ပေါ်ပေါ်ရော်ရော်ကြီးကြိုးစားတယ်ဉာဏပရကမဉာဏ်ဉာဏ်နဲ့ဒုံလာဝရိယကြိုးစားတခါလေအခုကြိုးစားမယ်အခုမကြိုးစားတော့ကောင်းရင်းပြီလို့မလုပ်ရဘူး ကောင်းရင်းလေးတို့တခါလဲကြိုးစားမယ်ဆိုရင်တဖြန်လေးထားတယ်။တော်ရကြကြတော့ဟောပါမဟုတ်တော့ပါ။အဲလိုပါလို့ဖြစ်ရ။အာနိကိစ္စဒုဒမိမိယောဂီပုဂ္ဂိုလ်ဆိုတာယုတ်စီတိယောဂောယောဂောအတ္တအထိတိယောဂီလို့ဆိုထားတယ်။တရားရှုမှတ်မှုမြဲနေတဲ့ပုဂ္ဂိုလ်သာယောဂီ။တတိမြဲနေတဲ့ပုဂ္ဂိုလ်ဟာယောဂီ။တတိလွတ်နေတဲ့အချိန်ဟာယောဂီမဟုတ်ဘူး။ရှုမှတ်မှုရှိသေးလား။ မရှိတော့ရှုမှတ်မှုမရှိတဲ့အချိန်ဟာယောဂီပေါ့ရှုမှတ်နေတဲ့အချိန်ဟာယောဂီပဲဒါကြောင့်ယောဂီပုဂ္ဂိုလ်ကထိုင်ရင်လည်းရှုမှတ်နေရတယ်၊ရရင်လည်းရှုမှတ်နေရတယ်၊သွားရင်လည်းရှုမှတ်နေရတယ်၊လျောင်းရင်လည်းရှုမှတ်နေရတယ်စားတဲ့တော့တဲ့နေရာမှာလည်းပဲရှုမှတ်နေရတယ်အဲ့ဒီလိုမပြတ်ရှုမှတ်ပြီးတော့ဝိညာဉ်စိုက်ပြီးတော့ဟောဖဏိကိစ္စတူတော့မိမိရဲ့ရှုမှတ်ရမယ့်တာဝန်ကိုချမထားဘဲနဲ့မယမနာကြိုးစားအားထုတ်နေဆိုရင်တဲ့ မိမိအလိုရှိတာတွေပြည့်စုံနိုင်လားမပြည့်စုံနိုင်ဘူးလားတကယ်လို့မိမိဟာဝရိယဆိုင်ပြီးကြိုးစားအားထုတ်မှုမရှိရင်လောကမှာစီးပွားရှာတဲ့ပုဂ္ဂိုလ်ဟာလည်းကြိုးစားပြီးမရှာရင်စီးပွားဥစ္စာတွေပြည့်စုံနိုင်မှာမလားပညာရှာနေတဲ့ပုဂ္ဂိုလ်အကြောင်းမှဟာလည်းမိမိရဲ့အကြောင်းမှန်မှန်မတည့်ဘူးသမမှန်မှန်မတည့်ဘူး ဝရိယမရှိဘူးတကားစာချက်ချင်းဆိုရင်လည်းပဲအိယာကနှိုးနှိုးနေရတာကိုယ့်ရဲ့စိတ်နဲ့ကိုယ့်ဟာကိုဘာမှလို့လို့ရှိရင်ကြိုးစားမှုမရှိဘူးအဲဒီလိုပုဂ္ဂိုလ်မျိုးဘာမှမကြိုးစားဘူးဆိုရင်ပညာရေးမှာရောထက်တန်းရောက်နိုင်ပါမလားအခုတရားရှာနေတဲ့ပုဂ္ဂိုလ်ဟာလည်းမိမိရဲ့လက်ချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာလိုချင်တယ်ဒါပေမဲ့အဲဒီလိုလိုချင်တဲ့စိတ်ဆန္ဒတော့ရှိတယ်တရားကြမကြိုးစားဘူးဆိုရင်မိမိ လူချင်းနဲ့တရားအသိဉာဏ်လူတွေရနိုင်ပါမလားဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကဒုက္ခံဘေကဝေကုတိတောဝိဟာရတိဘောကိနောပပကေယကုတလေဓမ္မေမဟာတင်္သတ္ထာတင်္သပရိယာပေတိဘေကဝေယံတော်များဥစ္စသာတို့ဘေကဝေယံတော်များဥစ္စသာတို့ကုတိတော်ပြည့်ရည်နေသောပုဂ္ဂိုလ်သည်

အဲ့ဒီအကုသိုလ်တရားတွေလည်းရောနှောနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခဆင်းဆင်းရဲရဲဝိဟရတိနေထိုင်ရပါပြီ။အဲ့ဒီပြင်းနေတဲ့ပုဂ္ဂိုလ်ကြည့်လိုက်တဲ့အခါဘာမှကိုသူကြည့်ရတာအားကိုမရှိဘူးဘုရားပုဂ္ဂိုလ်။လန္နဆန်ဆန်လည်းမရှိဘူး။လန္နဆန်ဆန်လည်းမရှိဘူးပြောတိပြောခွေးနဲ့ကြည့်လိုက်ပြင်းရနေတဲ့ပုဂ္ဂိုလ်ကဘာမှကိုသုံးစားလို့မရနိုင်တော့

မတိုးတက်နိုင်သလိုတရားအားထုတ်နေပြီဆိုရင်လောကုတ္တရာအကျိုးစီးပွားဖြစ်တဲ့မေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတရားတွေရနိုင်ပါမလားဒါပါဘူးလို့လဲပြင်းလို့လားမပြင်းလို့လားပြင်းနေလို့မကြိုးစားမကြိုးစားတဲ့ပုဂ္ဂိုလ်ကဘယ်တော့မှမိမိမျှော်မှန်းတာတွေမပြည့်စုံနိုင်ဘူးလေအဲတကယ်ကြိုးစားအထုတ်မယ်ဆိုရင်ကတော့မဟာတန်ကြီးကျယ်များပြားလှစွာသော သတ္တသေသံမိမိရဲ့လောကီကျိုးစီပွားလောကုတ္တရာကျိုးစီပွားကိုလည်းပဲပရိပူရေတိပြည့်စုံစေနိုင်ပါလေကုန်၏မိမိရဲ့လောကီကျိုးစီပွားရဲ့စီပွားရှားတယ်ဆိုရင်လည်းစီပွားကိုတိုးတက်မယ်ပညာရှားရင်လည်းပညာရင်းမှာတက်တန်းကြမယ်တရားရှာမယ်ဆိုရင်လည်းတရားဒီကိုအမြန်ကြီးပေါင်းမြောက်နိုင်မယ်ဆိုရင်ပေါင်းမြောက်ကိုယ်ရဲ့ပုဂ္ဂိုလ်ဟာအာရဒဝီရောအတုအံသောဝိညာရှိသောပုဂ္ဂိုလ်သည် ဝရိယရှိသောပုဂ္ဂိုလ်သည်ပါမကိအကုသလိပြမေကိအကုသိုလ်တရားအကုယုတ်မှာကုန်သောအကုသလိဟိတံမိအကုသိုလ်တရားတို့မှဘဝိဝေတောကင်းသိ၍နေသည်ဖြစ်၍ဒုက္ခချမ်းချမ်းသာသာဝိရတိနေထိုင်ရပါ၏ဝရိယစိုက်ပြီးကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာအကုသိုလ်တရားတွေကင်းနေတဲ့အတွက်ကြောင့်ချမ်းချမ်းသာသာနေထိုင်နိုင်တယ်အဲလိုချမ်းချမ်းသာသာနေထိုင်နိုင်ပြီးတော့မိမိလူလားတောင်းတ လောကီအကျိုးစီးပွားတွေလည်းဝိညာဉ်ရှိတဲ့ပုဂ္ဂိုလ်မှာမပြည့်စုံဘူးလားတရားအားထုတ်ပြီးဆိုရင်လည်းဝိညာဉ်ရှိတဲ့ပုဂ္ဂိုလ်မှာမိမိလိုလားတောင်းတတဲ့ချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားတွေဉာဏ်ဉာဏ်ကြီးမရနိုင်ဘူးလားဉာဏ်ဉာဏ်ကြီးရနိုင်တယ်တကယ်လို့မိမိဟာဝိညာဉ်မရှိဘူးပြင်းပြီးနေပြီဆိုရင်ဒီမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားအသိဉာဏ်ဓူးတွေဟာပြင်းတဲ့ပုဂ္ဂိုလ်နဲ့ထိုက်တန်မလားမထိုက်တန်ဘူးလား ဘယ်တော့မှမထိုက်ကြဘူးဘာမှဆူတောင်းမနေနဲ့မထိုက်ကြဘူးလူပြင်းနဲ့နိဗ္ဗာန်ချမ်းသာနဲ့ဘယ်တော့မှမထိုက်ကြဘူးလူပြင်းနဲ့လောကမှာကြီးပွားချမ်းသာမှုဆိုတာလည်းလူပြင်းနဲ့ဘယ်တော့မှမအပ်စားဘူးပညာရေးမှလည်းတကယ်ကိုထက်တန်းကြကြထိတ်တန်းကနေအောင်မနိုင်ဖို့ဆိုတာလည်းပဲရင်းတဲ့ပုဂ္ဂိုလ်မှဖြစ်နိုင်ပါမလားဘယ်လိုမှမဖြစ်နိုင်ဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများပြင်းတဲ့ပုဂ္ဂိုလ်များတကယ်ကို သူတို့ဒိုလားတယ်တောင်းတတယ်ဆိုတာတွေလည်းဘာတစ်ခုမှမပြည့်စုံနိုင်ဘူးလေ။နာဘေကဝေဟိနေနာဧကနာပတ္တိဟောတိ။ဘေကဝေယံတော်များဥจิตတို့ဟိနေနာယုခေယောတော့သရဝရိယတတိသမารိပညာဖြင့်ဧကတာမြတ်တော်ရတဘုဒ္ဓပတ္တိရောက်ရှင်သည်နာဟောတိမဖြစ်နိုင်ပါ။သမ္မာသရာ အားလေးလောက်နဲ့သမ္မာဝရိယအားလေးလောက်နဲ့တော့ဖြင့်ဘယ်တော့မှ အမြတ်ဆုံးဖြစ်တဲ့မချမ်းသာကိုချမ်းသာနိဗ္ဗာန်ချမ်းသာကိုမရနိုင်ဘူးလေဒီကဝိညာဉ်တော်များဥစ္စတတို့သက္ကိနာဇာကောမုံမြတ်လာစွာသောလုံလာဝရိယဖြင့်သာလျင်ဧကတံဧကံမြတ်သောမေချမ်းသာပူချမ်းသာကိုဧကနာဧကံမြတ်သောရတမေချမ်းသာပူချမ်းသာကိုပတ္တိရောက်ခြင်းဒီဟောတိသင်နိုင်ပါမည်တကယ်လုံးဝဝိရိယစိုက်ပြီးကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်နဲ့သာ ဒီရတမေချမ်းသာဖို့ချမ်းသာဆိုတာရနိုင်ပါလေတဲ့လူပြင်းနဲ့နိဗ္ဗာန်နဲ့တန်မလားမတန်ဘူးလားဗျာတန်ဘူးလူပြင်းနေလည်းမတန်ဘူးဒါကြောင့်တရားကိုတွယ်တွယ်လေးနေတရားရမယ်ဆိုတာစဉ်းစားတာကြည့်တော့တကယ်တမ်းကျတော့လည်းလူတွေဟာကိုယ့်ကိုယ်ကိုညာတဲ့ပုဂ္ဂိုလ်တွေကများမိမိကိုယ်ကိုယ်မိမိညာလူထင်ကြီးစေခြင်း အဲ့ဒီလိုလေကိုယ်တဲ့ကိုယ်ကစိတ်နေစိတ်သားကဖြောင်းမှတ်တာလားမဖြောင်းမှတ်တာမဖြောင်းမှတ်တာမိမိကိုထင်ကြီးစေခြင်းအာဒီပုဂ္ဂိုလ်ကတရားကြီးတွေ့သွားပြီဘယ်နည်းနဲ့တရားပါတရားကြီးရသွားတာလဲဘယ်အဖြစ်နေဖြစ်သွားတာလဲထင်ကြီးစေခြင်းတကယ်တမ်းကျတော့ကိုယ့်ရဲ့သဏ္ဍာန်မှာတကယ်ကိုသီလကလည်းမပြည့်စုံ၊သမာဓိလည်းမပြည့်စုံ၊ပညာလည်းမပြည့်စုံဘာမှလည်းပြည့်စုံတာမဟုတ် တကယ်သီလသမာဓိပညာနဲ့ပြည့်စုံနေပြီဆိုရင်ပယ်တဲ့ပယ်တိုက်တဲ့ရှိနေတာတွေဟာသူ့အလိုလိုပယ်ပြီးမဖြစ်ပေဘူးလားနော်ဆိုတော့ကပြောတယ်လို့ပဲတမတ်မှတ်လိုက်တဲ့နိဗ္ဗာန်နဲ့နေပယ်လေးပါးနဲ့ဝေးတယ်လို့ပဲတမန်မှတ်လိုက်တိုင်းမှတ်လိုက်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေကိုဖယ်ထုတ်ပြလိုက်တစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေဖယ်ထုတ်ပြလိုက်အဲဒီမှာမှတ်ချက်တိုင်းမှတ်ချက်တိုင်းဟာကိလေသာကိုလက်ခံယူနေတာလားဖယ်တတ်နေတာဖယ်တတ်နေတာ အဲဒါတတိပြတတိမပြတ်တော့ရှုမှတ်မဝတယ်မရှိဘူးဒါပေမဲ့သူ့မှာဘာမရှိတော့ဘူးညာမရှိတော့ဘူးဘယ်လိုငြိမ်းချမ်းတယ်ဘယ်လိုအေးချမ်းတယ်ဘယ်လိုရတာမျိုးတွေခံစားရတယ်ဒါနဲ့ပဲကိုယ့်အကိုတကယ်တရားတွေ့နေပြီလို့ထင်နေတယ်တကယ်တရားရပါတဲ့ပုဂ္ဂိုလ်တရားတွေ့သွားတဲ့ပုဂ္ဂိုလ်ဆိုတာပယ်သိပယ်လိုက်ဒီဖြစ်နေတာလေမပယ်ရဘူးလားပယ်ရတယ်သောတာပန်ဆိုရင်သောတာပန်မှာပယ်ရမယ့်ကိလေသာတွေရှိတယ်တန်ဟောစဉ်တွေရှိတယ်ဒါတွေကိုပယ်တတ်တာ တဂရကမဆိုတဂရကံဖြစ်တဲ့ပုဂ္ဂိုလ်ဟာလည်းပဲပြည့်တဲ့ပဲတဲ့ကိလေသာတွေပယ်သွားတယ်အနာဂတ်တွင်လည်းဒီလိုပဲယန္တာဖြစ်ပြီဆိုရင်ကတော့ကိလေသာတွေလုံးဝရှိသေးလားမရှိတော့ဘူးအလုံးကိုပယ်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကအခုဝရိယစာရည်ပြီးကြိုးစားအားထုတ်ဖို့ဆိုတာဘုန်းကြီးတို့ယောဂီများမရောက်သေးတဲ့ကိလေသာတွေမရောက်သေးတဲ့တရားဓုတွေရအောင်မရသေးတဲ့တရားဓုတွေရအောင် မျက်မှောက်မပြုရသေးတဲ့တရားအသိဉာဏ်လူတွေမျက်မှောက်ပြုနိုင်အောင်သတိထားဝရိယစိုက်ပြီးကြိုးစားဖို့မလိုဘူးလားမကြိုးစားတဲ့နေ့တော့ချင်းမရသေးတဲ့တရားလူတွေရနိုင်ပါမလားမရနိုင်ဒါကြောင့်မို့ဘုရားရှင်ကိုယ်တော်မြတ်ကြီးကဝရိယအာရတဝိရိယကိုတုံမင်သင်ယောဂီသူတော်စင်အပေါင်းတို့ဒီအာရပထကြိုးစားပြီးအားထုတ်ကြ အဲဒီလိုအာထုတ်တဲ့ပုဂ္ဂိုလ်ဟာအပတ္တတပတ္တိယအပတ္တတမရောက်သေးတဲ့တရားသူကိုပတ္တိယရောက်နေတယ်အနတ္တိကတ္တမရသေးတဲ့တရားသူကိုအဓိကမာယာရောက်နေတယ်အာတသိကတ္တမျက်မှောက်မပြုရသေးတဲ့တရားတရားသာသူတွေသစ္စည်းကရိယာယမျက်မှောက်ပြုလိမ့်မယ်မျက်မှောက်ပြုခြင်းကဝရိယကျိုးစားအတုံးမှုဆိုတဲ့ဝရိယတုံမေသင်ယောဂီတော်စင်ပေါင်းလို့ဒီအာရပတ္ထအထုကြကုန်တော့ မရောက်သေးတဲ့ဉာဏ်တို့တွေရအောင်မရသေးတဲ့တရားတို့တွေရအောင်မျက်မှောက်မပြုရသေးတဲ့တရားအရာတို့တွေမျက်မှောက်ပြုနိုင်အောင်ဝိရိယတိုင်းပြီးကြိုးစားဖို့အားထုတ်ဖို့မလိုပေဘူးလားဗျာအဲဒီလိုဝိရိယစိုက်ပြီးကြိုးစားအားထုတ်နေဆိုရင်အဲဒီလို အားထုတ်နေတဲ့ပုဂ္ဂိုလ်ဟာအားထုတ်နေစဉ်မှာရှုမှတ်နေစဉ်မှာပေါ့နော်တကယ်လို့အရိယာမဲ့ကိုတော့မရသေးဘူးနော် ဒီရှုမှတ်မှုလေးမြဲနေတာအာယုမသိလေးမိနေတဲ့အချိန်လေးမှာကိုပဲကိလေသာဝင်ခွင့်ရသေးလားမရတော့ဘူးမရတော့ဒါကြောင့်မြတ်စွာဘုရားကအာရတဝိရိယတအာရတဝိရိယတဤသဒွာရမိဒုက္ခတာနိဝန္တိအာရတဝိရိယတအတုအတောဝိရိယရှိသောပုဂ္ဂိုလ်အားသဒ္ဒဝါဒမိသက္ကုသောတသနာတိဝကာယမန၆ဒွာဒဟုသည် ဒုက္ခတာနိကိလေသာမဝင်နိုင်သည်ဖြစ်၍လုံခြုံကုန်သည်ဟွန်းသည်ဖြစ်ကုန်၏ယောဂီယောဂီပုဂ္ဂိုလ်ဟာအာယုံမသိနေမိနေတယ်ထိုင်ပြီးတော့ရှုနေတယ်ဘာအာယုံဘေအာယုံလေးဆိုရင်လည်းဘာအာယုံလေးပေါ်လာလိုက်ရှုမလိုက်ဘေအာယုံလေးပေါ်လာလိုက်ရှုမလိုက်အာယုံမသိနေမိနေတယ်အဲ့ဒီပုံမှာမိနေတဲ့အခါကျတော့ဘောင်းနဲ့ဆိုရင်လည်းတင်းကာလာလိုက်ပြက်သွားလိုက်ဘိန်းနဲ့ဆိုရင်လည်းရောချသွားလိုက်ပြက်သွားလိုက်ဒီတိုင်းသွားလိုက် အဲ့ဒီအာယုမစိတ်တွေမိနေတဲ့အချိန်လေးမှာဘုန်းကြီးယောဂီများမျက်စိပေါက်ကနားပေါက်ကလျှာပေါက်ကကိုယ်ပေါက်ကစိတ်ပေါက်ကစတယ်အပေါက်၆ပေါက်ကကိလေသာတွေဝင်ခွင့်ရပေးလာလုံးဝကမဝင်နိုင်တော့ဘယ်နေရာမှကမဝင်တော့အဲ့ဒီမှာရှုမှတ်မှုတွေမြဲပြီးတော့တတိမြဲနေပြီဆိုရင်ကိလေသာတွေကလိုလိုမငြိမ့်နေဘူးလားဗျာငြိမ့်နေတယ်ဘယ်ပေါက်ကမှကိလေသာတွေဝင်ခွင့်မရတော့ဘူးတဲ့ တိနိကမ္မာနိပရိသုတ်တာမိတိနိသုံးပါးကိုသောကမ္မာနိကာယကံဝစီကံမနောကံတို့သည်ပရိသုတ်တာမိစင်ကြယ်ကြကုန်၏ဝိယတိုင်းပြီးရှုပွားနေတဲ့ယောဂီပုဂ္ဂိုလ်ဟာရှုမှတ်တဲ့အာယုပေါ်မှာစိတ်စိတ်ကြီးဆွေးမြဲစွာတည်နေတဲ့အချိန်လေးမှာဘုန်းကြီးတို့ယောဂီများကာယကံမကောင်းမှုကြီးပြုမိသေးလားဝစီကံမကောင်းမှုကြီးပြောမိသေးလား မနောကံစိတ်အကြံစီတွေကြံမိသေးလားဘာမှကိုမကြံပြီးတော့ဒီမှာအာယုံမစိတ်မြဲနေထိုင်ပြီးရှုမှတ်ရင်လည်းရှုမှတ်တဲ့အာယုံလေးပေါ့ရပ်ပြီးရှုမှတ်ရင်လည်းရပ်တဲ့အာယုံလေးပေါ့သွားပြီးရှုမှတ်တဲ့ကံမှာလည်းသွားတဲ့အာယုံလေးပေါ့ကိုရှုမှတ်တဲ့အာယုံလေးပေါ့မှာလည်းရှုမှတ်စိတ်ကြီးမြဲနေတဲ့ကံကာယကံမကောင်းမှုတွေလည်းမပြုမိဘူးဝစီကံမကောင်းမှုတွေလည်းမပြောမိဘူးမနောကံမကောင်းမှုတွေလည်းမကြံမိဘူး။ဒီကာယကံဝစီကံမနောကံစင်ကြယ်သလားမစင်ကြယ်ဘူးလား။ တရားလေးဒီမှာရှုမှတ်နေတာတတိပဌာန်လေးနဲ့ရှုမှတ်နေတဲ့အချိန်မှာကာယကံလေးနဲ့ပြည့်ကင်းစင်ကြယ်ဝစီကံလေးနဲ့ပြည့်ကင်းစင်ကြယ်မနောကံလေးနဲ့ပြည့်ကင်းစင်ကြယ်တယ်အဲလိုပြည့်ကင်းစင်ကြယ်ပြီးတော့တမာရီတရားတွေတက်တာအကောင်းစွာရပြီးတော့ဒီယုတ်သဘောနံသဘောတွေရေပေါ်လိုက်ကြောင်းလိုက်ချက်လိုက်ပြက်လိုက်တယ်အဲဒီမှာဖြစ်ပြနေတဲ့သဘောပေါ်မှုပြောင်းမှုပြင်းမှုပြင်းမှုတွေမပြတ်နေတဲ့လို့ဆင်းရဲနေတဲ့သဘောကိုလိုတိုင်းပြင်းလို့စိုးမရတဲ့သဘော ဒီအနိစ္စဒုက္ခအနတ္တသဘောဉာဏ်ထဲမှာသင်ပြီးတော့ဒီဉာဏ်နဲ့အစင့်အင့်ရင့်ပြည့်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြည့်မှုကြီးပြတ်စဲသွားတဲ့အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်တွေ့နိုင်ကြလားမတွေ့နိုင်ဘူးလားဗျာကိုယ်တိုင်ကိုဘုန်းကြီးတို့ယောဂီများမျက်မှောက်တွေ့နိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားရှိပွားအားထုတ်တဲ့ကာကလမှာဝိရိယဆိုင်ပြီးတော့ရှုမှတ်ဖို့ပွားများအားထုတ်ဖို့မလိုပေဘူးလားဗျာ။ ဝိရိယမဆိုင်ဘူးပြင်းနေဆိုရင်အဲ့ဒီပြင်းတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ရနိုင်ပါမလားကျမ်းဂန်များမှာသန္တတ္တကုတောသိက္ခာပြင်းတဲ့ပုဂ္ဂိုလ်ဟာအတတ်ပညာမတတ်ဘူးတဲ့အသိပ္ပတ္တကုတောတဏအတတ်ပညာမတတ်တဲ့ပုဂ္ဂိုလ်ဟာဘယ်တော့မှဥစ္စာကြီးပစ္စည်းဥစ္စာလည်းမရနိုင်ဘူးတဲ့အတ္တနတ္တ ဥစ္စာမရှိတဲ့ပုဂ္ဂိုလ်ဟာဤကုတောမိတ်တာမိတ်ကောင်းဆွေကောင်းဘယ်တော့မှမရဘူးလေအမိတ်တတာအဆွေခင်မောမရှိတဲ့ပုဂ္ဂိုလ်မိတ်ကောင်းဆွေကောင်းမရှိတဲ့ပုဂ္ဂိုလ်ဟာလည်းကုတောဒုက္ခဘယ်တော့မှချမ်းသာဒုက္ခမရနိုင်ဘူးတဲ့အတုခတာချမ်းသာမရှိတဲ့ပုဂ္ဂိုလ်ဟာကုတောပုံညာကောင်းမှုကုသိုလ်ဘယ်တော့မှမပြုနိုင်ဘူးတဲ့အပုံညာကကောင်းမှုကုသိုလ်ဆိုတာဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှု တနေ့လုံးမှတနေ့သာလက်တော့မှပဇတ်လောက်ရတဲ့ပုဂ္ဂိုလ်ဟာဈေးကံလာပြီးအေးအေးချမ်းချမ်းတရားအားထုတ်နိုင်မှာလားလက်တော့မှသူကပဇတ်လောက်ရတနေ့လုံးမှတနေ့သာအဲ့ဒီပုဂ္ဂိုလ်ကဘယ်မှာအေးချမ်းချမ်းလာပြီးတရားတွေအားထုတ်နိုင်မလဲအဲ့ဒီကုသိုလ်တွေမလုပ်နိုင်တော့ဘူးလေဘာဝနာတရားတွေမပွားနိုင်တော့ဘူးလေဒါကြောင့်အပုံညတာအဲ့ဒီလိုဘာဝနာကောင်းမှုမရှိဘူးဆိုရင်ကုတောဝရံမိဗ္ဗံကိုရနိုင်ပါမလား ဘယ်တော့မှနိဗ္ဗာန်မရနိုင်ဘူးတဲ့ဒါကြောင့်မို့အနတ္တတာပြင်းနေတဲ့ပုဂ္ဂိုလ်ဟာကုတောဝရံနိဗ္ဗာန်နဲ့ဤသလားဝေသလားနော်ဝေပြီဘယ်တော့မှနိဗ္ဗာန်မရခုတရားအထုတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများပြင်းနေတော့မဖြစ်ဘူးတကယ်ကိုနိဗ္ဗာန်ချမ်းသာကိုကိုယ်တိုင်မျက်မှောက်တွေ့ကျင်နေကိုယ်တိုင်ရကျင်နေဆိုရင်ဝိရိယစာရည်ပြီးကြိုးစားဖို့လိုသလားမလိုဘူးလားကဲဆိုကြည့်လိုက်ပြင်းရည်လူမှ ကပ္ပညာဘေမာယအနိယိယိဒုမာကပ္ပညာဘေမာယအနိ အကြပညာမဲ့သူမှာဘယ်မှာဥစ္စာရမည်အကြပညာမဲ့သူမှာဘယ်မှာဥစ္စာရမည် ဖြစ်စီဘုရားမရှိပါဘယ်မှာမိကောင်းရနည်းဖြစ်စီဘုရားမရှိပါဘယ်မှာမိကောင်းရနည်း စိတ်ကောင်းဆွေညာမရှိပါဘယ်မှာချမ်းသာရမည်မိကောင်းဆွေညာမရှိပါဘယ်မှာချမ်းသာရမည် ချမ်းမချမ်းသာဘယ်မှာကောင်းမှုပြုအပ်နေကိုယ်သိနှပြမချမ်းသာဘယ်မှာကောင်းမှုပြုအပ်နေ ညာမရှိပါဘေမန္တကယနိကောင်းမှုပုံညာမရှိပါဘေမန္တကယနိ မိမိတို့မှာတခါတည်းကောင်းမှုကုသိုလ်မရှိဘယ်တော့မှနိဗ္ဗာန်မရဘူးဘာဝနာကုသိုလ်မပွားများရင်နိဗ္ဗာန်ရပါမလားဒါကြောင့်ဒီဘာဝနာကုသိုလ်တရားတွေပွားများအားထုတ်နေတဲ့အချိန်ကာလမှာမိမိပြင်းနေမယ်ဆိုရင်ကိုလိုလားတောင်းတတဲ့နိဗ္ဗာန်ချမ်းသာဆိုတာရနိုင်ပါမလားဒါကြောင့်အနတ္တကုတောဝရံပြင်းနေတဲ့ပုဂ္ဂိုလ်နိဗ္ဗာန်ဘယ်တော့မှမရဘူးတဲ့ အေးမပြင်းမဝိရိယစိုက်ပြီးကြိုးစားမယ်အားထုတ်မယ်ဆိုရင်ဝိရိယဝတ္တောကိဉ္နာမကမ္မနတိသတိတဲ့ဝိရိယရှိတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမအောင်မြင်တာမရှိဘူးတဲ့ဘယ်လုပ်ခဲ့လို့လောကီဝါယီလို့ဝိရိယနဲ့ကြိုးစားလို့အောင်မြင်တယ်ပညာရှာရင်ဝိရိယနဲ့ကြိုးစားပြီးတော့ရှာသူများကြိုးစားနေတာတဲ့ကိုကနှစ်ခါတို့ကြိုးစားမယ်ဝိရိယစိုက်ပြီးကြိုးစားမယ်ဒီလိုဆိုရင်ပညာရေးတွေမှာအချက်တန်းမအောင်နိုင်ဘူးလား အထက်တန်းကအောက်နိုင်တရားရှာရဲဆိုရင်အဲ့ဒီလိုပဲသူများကြိုးစားတတ်တဲ့ကိုကနှစ်ဆကြိုးစားပြီးတော့အားထုတ်မယ်ပွားများမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားဉာဏ်ဉာဏ်ကြီးမရနိုင်ဘူးလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကကာလတုန်းကဘဟုပုပ္ပိကဆိုတဲ့ခြေဒီမာကြီးအသက်ရကြီးရင်ပြီးတော့လာမှဘုရားရှင်ရဲ့သာသနာတော်မှာတရားအားထုတ်ခွင့်ရတယ် နေမသိစိတ်ဓာတ်ကာလတုန်းကတော့သားနဲ့သမီးနဲ့ကြုံမွေ့တယ်သားအတွက်စိတ်မချရသမီးအတွက်စိတ်မချရဒီသားသမီးတွေစိတ်မချရတာနဲ့ပဲတရားအထုတ်ချင်မရကြဘူးနောက်အရွယ်ရောက်လာလို့သားတွေသမီးတွေအိမ်တော်ကြီးကြသာသမီးတွေကကိုကိုကိုအိမ်နဲ့ဖြစ်ပြီဆိုတဲ့အခါကလည်းကြတော့မိဘအားသူတို့ရဲ့မိသားစုဝင်မဟုတ်တယ်လို့ဖြစ်သွားတယ်။သူတို့မိသားစုဝင်ကသူတို့ဇနီးနဲ့သူတို့သားသမီးဟာဒါသူတို့မိသားစုဝင် မိဘကအဲ့ဒီမိသားစုဝင်ရဲ့အပြင်ဘက်ကပုဂ္ဂိုလ်ကိုဖြစ်သွားတယ်မိဘနေရာရောက်နေတဲ့ပုဂ္ဂိုလ်ကြီးအင်းတတိတောင်သာလေးရဖို့လိုအပ်တယ်နော်တတိထားဖို့လိုအပ်တယ်ဘုန်းကြီးတို့ဒီမှာဆရာသမားဖြစ်နေတဲ့ဘုန်းကြီးတို့ကိုယ်တိုင်ဆရာတော်ဖြစ်နေတဲ့အခါမှာတတိသားကြီးတွေနဲ့စိုက်ကြကြီးတွေကိုထူထောင်ပြီးတော့သာသနာ့အတွက်လုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာလည်းမိဘလိုပဲမိဘနေရာလိုပဲ ဒီကုသိကိုလာပြီးခိုကုန်များတော့မိခိုကမိခိုကြတော့ကတော့ဝိုင်းပြီးမိခိုကြတာနောက်အချိန်အတောင်တွေလေးစုံသွားပြီဆိုတဲ့အခါကျတော့တခါလဲချီကန်ပြီးပြန်သွားကြတာပဲအဲဒီမှာနောက်ဆုံးကိုပဲတည်ရမိမတွေလည်းဒီတိုင်းပထမကဘုန်းကြီးကအဲဒီမှာဆောင်းပါလီလာဘာလာမသိပါဘူးဘုန်းကြီးကဘူးလားဆက်လက်ဝင်ဟိုးလေးဆက်လက်ဝင်ဟိုးလေး အဲဒီမှာဇနီးမောင်နှံနှစ်ယောက်အိမ်အောင်ကြကြပါတော့ပြီဒီစလဲဝင်အိုးလေးနဲ့နှစ်ယောက်သားချက်ပြုတ်ပြီးစားဘဝရုံးကန်ဘဝရည်တည်နိုင်ဖို့အတွက်ရှားကြပွင့်ကြလုပ်ကြကြင်ရနှစ်ယောက်ချင်းတခါရမိမိရဲ့ဘဝကြီးတာယာဖို့ဘဝကြီးနန်းကြီးဖြောင်းပြူဖို့ဇောင်းနေပြည်နယ်မှာလည်းအလုံးမပြောင်းပြူမှာဆိုတော့ဒါနဲ့ရှားကြပွင့်ကြပြုလုပ်ပါပါ အဲ့ဒါနဲ့တစ်ပြေးပြေးသားလေးတွေထုံကားလားသမီးလေးတွေထုံကားလားဟိုးဝါဝါတာနဲ့ငါတို့မိသားစုငါတို့ဘဝလေးကစုပြေးလာခါနဲ့သားလေးတွေသမီးလေးတွေနဲ့အိမ်ဟာမိသားစုရဲ့ဘဝလေးကခါနဲ့ပေါ်လွင်ပြီးတော့တခါမိသားစုဘဝလေးနဲ့စုပြေးအဲ့ဒီကနေတစ်ပြေးပြေးသားလေးကြောင်းထားရသမီးလေးကြောင်းထားရဟိုးရုံးကန်ရရှာရပွေရကိုသားသမီးလေးတွေတခါနဲ့မျက်နှာမငယ်ရမိဘကပါ ရှားကြပွေကြလုပ်ကြကံရမနဲ့မိုးလင်းကမိုးချုပ်အဲလိုရှားပွေသားသမီးတွေပေါ်မှာအတတ်ပညာတွေသင်ပေးတဲ့သားတွေသမီးတွေကလည်းပဲဒီခါနဲ့တပြေးပြေးကြိုးစားရင်းနဲ့ဘွယ်တွေရဘွယ်တွေရပညာလည်းသုံးနောက်ပါလဲသုံးပါပညာလည်းသုံးပါပညာလည်းသုံးပညာလည်းသုံးပြီဆိုတဲ့အခါကလည်းကြတော့ဟောမိဘအိမ်ကနေခွဲထွက်ကုန်ရပြီမိဘအိမ်ကနေဒီခါနဲ့တယောက်ကခွဲသွားလိုက် တခါတည်းတယောက်ပြစ်သွားပြန်ပြီနောက်တစ်ယောက်ကအေးကျင်ရဆိုပညာဆုံးကျင်ရဆိုမြန်နောက်တစ်ယောက်ကကွဲတော်သွားလိုက်တဖြည်းဖြည်းနဲ့တခါတည်းသို့တော်ကတော့ဒီတလဝင်အိုးလေးနဲ့ချစ်စားရကနေပြီးတော့သာသမီလေးတွေဖုံးကားလာတဲ့ခါကျတော့ပူပြောင်းပြီးတော့ချက်ရတယ်ဒီသလဝင်အိုးလေးကိုတနေရာကြောင်ရမ်းမှာသွားထိုးထားလိုက်သူအတော့မလို့တော့အဲဒီမှာမိသားစုကကြီးရစာအိုးကြီးကြီးလာတဲ့ခါကျတခါတည်းသမီးအိုးရဲ့ကြီးလာတယ် အဲဒီလိုနဲ့ဒီသာဝီကြီးလာတာကနေတဖြည်းဖြည်းသားတွေသမီးတွေကအိမ်တော်တွေရသားတွေကြားတဲ့အခါကျတော့သူတို့မှလည်းသားနဲ့သမီးနဲ့ထုံးကားလာတဲ့အခါကလည်းကြတော့သူတို့ရေးပဲကြီးတော့တယ်မိဘကဘာမှလည်းမကြည့်တော့သူတို့ကလည်းသူတို့မိသားစုဝင်ကထားပဲဒီနေ့လည်းသူသားသမီးကသူတို့မိသားစုဝင်ကိုကသူတို့မိသားစုဝင်ရဲ့အပြင်ဘက်ကပုဂ္ဂိုလ်ကြီးဖြစ်သွားတယ်အဲဒီကနေပြီးတော့တဖြည်းဖြည်းအိမ်မှာနေရတာဖွာကြီးရတခါလဲမြေတွန်းတောက်တိနာကြီးရဲ့ ဟိုဘိုးကြီးကလည်းတခါလဲငြင်းငြင်းမနေဘူးကောင်းကောင်းမနေဘူးတခါလဲကိုယ်နေရာကိုမနေဘူးဘယ်လိုပြောလဲဘယ်လိုဆိုလဲဟာတခါလဲဘိုးကြီးတွေခွာကြီးတွေနာမနေကြတော့သွားမယ်ဆိုတော့သွားတပြေးသေးနဲ့သားရည်သမီးတွေကတခါသူ့နေရာနဲ့သူကွဲထွက်သွားလိုက်တဲ့ခါကျတော့ဟောနောက်ဆုံးအိမ်မှာဘိုးကြီးနဲ့ခွာကြီးနှစ်ယောက်တည်းပဲကျန်တော့ကဲဟိုသားအိုးကြီးကအသုံးတည့်သေးလားထမင်းအိုးကြီးကအသုံးတည့်သေးလား မတည့်တော့ကဲဒီဟိုကြီးပြန်ပြီးတော့တခြားနေရာထားလိုက်တော့ငါတို့ဟိုလုံးကစခဲ့တယ်ဘဝစခဲ့တယ်ဆက်လက်ဝင်ဦးလေးတွေပြန်သုံးရလို့နှစ်ယောက်တည်းပဲကျန်တော့တယ်နှစ်ယောက်တည်းပဲကျန်တော့တယ်ဘုန်းကြီးကတော့မှားကြတာတော့ဘိုးကြီးတွေဘွားကြီးတွေအိမ်တက်အောင်ကြာနောက်ခဏတော့တစ်ယောက်တည်းပဲကျန်မှာအကုန်ကပွဲဆိုပါဘယ်သူမှအခုမနေဘူးကိုကိုကြီးဖွားကြီးတာတယောက်တယောက်မိကြတယောက်ကိုတယောက်သိခံကြတယောက်ကိုတယောက်ကျင်နာကြဒါပဲရှိတယ် နောက်ထပ်ကြရင်ဒီသားတွေသမီးတွေကငါသားကြီးကအားကိုးရမှာငါသမီးကြီးကအားကိုးရမှာလို့ထင်မနေနဲ့ကိုကသူ့မိသားစုဝင်မဟုတ်တော့ဘူးသူ့မိသားစုဝင်ကဟိုမှာဖြစ်သွားတယ်သူတို့သားတွေသမီးတွေကသူတို့မိသားစုဝင်ဖြစ်သွားတယ်သူတို့မိသားစုဝင်နဲ့သူတို့ပြုတ်တိုက်တော့ကိုကအဲ့ဒီမိသားစုရဲ့အပြင်ဘက်ကပုဂ္ဂိုလ်လိုဖြစ်သွားတယ်ကိုကဒုတိယနေရာမှာရောက်သွားပြီကိုကိုဦးစားပေးစနစ်နဲ့မပါတော့အဲ့လိုဖြစ်သွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများသံဝေဒနာလေးကြီးကိုအခုဒီမှာဘိုးဘုဒ္ဓကဒီဒီမှာကြီး တာသမီးတွေများစွာမွေးဖွားလို့သူဘိုးဘုဒ္ဓိကလို့ခေါ်တာ။ဒါတွေကလည်းအများကြီးသမီးတွေလည်းအများကြီး။အဲလိုများစွာမွေးဖွားလို့ဘိုးဘုဒ္ဓိကတာသမီးများတဲ့ဖွာကြီးလို့ခေါ်တာ။အေးနောက်ဆုံးသားတဲ့သမီးတွေသူ့အိမ်အောင်တဲ့သူတွေဖြစ်တခါအိမ်အောင်တွေဖြစ်ကုန်တော့တာသမီးတွေရညီတွေရသုံးတော့ကတော့ညီတွေနဲ့ပြောစရာနောက်ကြတော့တခါလေဒီဘက်ကဥစုကဟိုဘက်ဥစုကလေးနဲ့တခါဟိုကလေးက ဒီကလေးနဲ့မတက်ကိုကဗာပစ္စည်းလေးဝယ်လာဒီကလေးကလိုချင်ဆွဲလူယူဟာငိုကြဆွဲကြသုတ်ခုတ်ကြဖဲကြဖြစ်ကုန်ပြီအဲ့ဒါစိတ်နဲ့တဲ့တရားပြဿနာတွေကအကုန်လုံးဖြစ်ကုန်ပြီအဲ့ဒီခါကျတော့ကိုကဘု து ဘက်လိုက်ရမှာမသိတော့ဒီဘက်လိုက်ကြတော့လည်းသားဘက်လိုက်ကြတော့လည်းသားဘက်ကိုသမီးဘက်လိုက်ကြတော့လည်းသမီးဘက်ကိုဟောဘယ်နည်းဘက်မှလိုက်လို့မရတော့နောက်ဆုံးကြတော့ဘယ်လိုမှမရတော့ဘယ်ကိုကကိုပြောင်းနေခွဲမယ်ခွဲမယ်ဆိုတော့ခွဲတာအပွားကြီးတယောက်ပဲ ဘယ်သူမှမပြုဆိုင်နောက်ဆုံးသားသမီးတွေကကဲတနေ့စီကျွေးမယ်ဆိုတနေ့စီကျွေးတယ်တော့လည်းသိမကြည့်ဘူးနောက်ဆုံးကြတော့ဟောဗမာဟူတော့ကျောင်းကျူကျောင်းကြားဆိုတဲ့တိုင်းတခါလဲဘိက္ခုနီမကြီးကျောင်းကြားရောက်သွားတာဒီဖွာကြီးဘယ်သားသမီးကမကြီးမဆိုင်တော့လို့တခါလဲဘိက္ခုနီမကျောင်းရောက်သွားတာတော့တောင်းစားတဲ့ဘွားရောက်တာအဲဒီခါကျတော့မှဘိက္ခုနီမတွေကဟောတစ်ချိန်လုံးက သားတွေသမီးတွေအချွေရန်နေနဲ့အမတန်မှဆံညတာတာနေလာတဲ့ပွားကြီးအခုတော့ဒုက္ခရောက်ရှာပြီအဲတော့ဒီတိုင်းကြီးပို့ပြီးဒုက္ခရောက်ရှာနေမယ်ဆိုပြီးတော့ကဲခေါ်ပြီးတော့ဘိက္ခုနီမှာဝိချင်သလားလို့မေးတယ်ဝိချင်ပါတယ်ဆိုတော့ဒီလိုဆိုရင်ကဲဘိက္ခုနီမှာဝတ်ပြီးမယ်ဆိုပြီးဝတ်ပြီးတာဝတ်ပြီးတဲ့ခါကျတော့ဒီဘိက္ခုနီမှာရှင်သာရိကိုသိကျေးဇူးတင်သွားတယ်ငါသားသမီးတွေကတော့ငါ့ကိုဘယ်သူမှဘီးမဆိုင်ကြဘူး အခုဒီဘိက္ခုနီမကြီးတွေကငါရဲ့ချမ်းသာရေးကိုလိုလားပြီးတော့စောင့်ရှောက်ကြတယ်တွေးမတော်သားမဆက်ဒီတော့ငါတတ်နိုင်တဲ့ဘက်ကဘိက္ခုနီမကြီးတွေဝေယဝတ်စာပြုပေးမယ်ဆိုပြီးနေ့ပိုင်းမှာဝေယဝတ်စာပြုတယ်ညအားလုံးဘိက္ခုနီမကြီးတွေတိတ်ပြီးဆိုတဲ့အချိန်ကြတော့ဒီဘုဗုဒ္ဓကထေရီမကြီးတရားအားထုတ်တာညအချိန်မှာတရားအားထုတ်တယ်ဘယ်အချိန်မှာအားထုတ်လဲညအချိန်မှာညဆိုတော့လူကြီးတိတ်သွားပြီအားလုံးကတိတ်တိတ်ပြီးအားလုံးတိတ်နေကြတယ် အဲ့ဒီသိစိတ်နေတဲ့အချိန်တမာရီထူတော်ဟာဉာဏ်ညာတမာရီရတယ်အခုဘုန်းကြီးတို့ယောဂီများကစိတ်စိတ်တွေအိမ်ငိုင်းစိတ်စိတ်တွေအိမ်ငိုင်းတော့တော့ခက်တယ်စိတ်ကဟိုမှာစိတ်စိတ်မှာတမာရီကထူတော်လို့ရတာအဲ့တော့ဟိုကစိတ်စိတ်တဲ့အချိန်မှာနေမဝေယဝသပြုတယ်ညာဘက်မှာတရားနေကြိုးစားအဲ့ဒီကြိုးစားပြီးဈဉ္ညာရှောင်ပြီးရှုမှတ်တယ်ညာဆိုတော့မှောင်မဲနေတာအခုဘုန်းကြီးတို့ဒီအခုခက်လို့ဆရာစင်ကြီးတွေပါတယ်ဆိုတာရှိတာမဟုတ်ဘူး အဲဒီတော့ဘာမှမရှိတဲ့အတွက်ကြောင့်ညာကြီးမှတခါလဲတက်ပင်ဆိုရင်လည်းတက်ပင်လေးကိုင်ပြီးတော့လက်ပတ်ပြီးဈဉ္ဉံရှောင်းရကျောင်းအောင်ဆိုရင်လည်းကျောင်းတန်လေးကိုင်ပြီးလက်ပတ်ပြီးရှောင်းရမနာတာဈဉ္ဉံရှောက်ပြန်တော့လည်းပဲအကျိုးတွေလည်းတောက်လာပဲခါးတွေလည်းနာလာပဲပေါင်ခွားတွေလည်းနာလာပဲပေါင်ခွားတွေလည်းပူလာပဲခြေထောက်တွေကလည်းမသေးကြအောင်ရေးတာဒါပေမဲ့လို့မဖြစ်ဘူးငါဒီအချိန်လေးတွေမှာတရားထုတ်ခွင့်ရတယ်ပရိယတ်ဒီဇာပင်နဲ့သင်ကြားနိုင်ခွင့်မရှိဘူး ငါအားထုတ်ခွင့်ရတဲ့အချိန်လေးညပိုင်းမှာငါကြိုးစားမယ်နေ့တိုင်းအချိန်မှာတော့ဒီငါရဲ့ကျေးဇူးရှင်ဖြစ်တဲ့ဘိက္ခုနီမကြီးများရဲ့ဝေယဝဆဆောင်ရွက်ပြီးတော့ငါပြုလုပ်ပေးမယ်ညအချိန်ငါကြိုးစားမယ်မနေမနာကြိုးစားမယ်ဆိုပြီးတော့အဲ့ဒီမှာကြိုးစားအားထုတ်တာဝရိယဆိုင်ပြီးတော့မနာတဲ့ခင်းညာချောင်းမှတ်ပြန်တော်လည်းပဲဒီနေရာချင်းဘုံနဲ့လည်းသိရင်သိသိငါကြိုးစားဆောင်ထိုင်ပြီးရှုမှတ်ပြန်တော့လည်းပဲဝေဒနာတွေမလာဘူးလားဆရာတော်ဝေဒနာတွေလားနာကျင်လားဆို ဒီဝေဒနာတွေကငါ့ကိုသိလောက်တဲ့ဝေဒနာမဟုတ်ဘူးငါကြိုးစားမယ်ဒီပူတယ်ဆိုရင်လည်းဒီပူလေးကဘာမှမဖြစ်တော့ဘူးငရဲအပူကဒီတဲ့ပူတယ်ဆင်းရဲဆိုရင်လည်းဒီဆင်းရဲကငါဘာမှဖြစ်တော့တဲ့ဆင်းရဲမဟုတ်ဘူးငရဲဆင်းရဲကပူပြီးတည်းရဲ့ဆင်းရဲပဲအဲ့တော့ငရဲဆင်းရဲတွေကိုငါမခံလို့တော့ဒီဆင်းရဲတွေခန္ဓာကိုယ်ဖောက်ပြန်ပြီးဆင်းရဲဆင်းရဲတွေကိုငါသိခံကြိုးစားမယ်ဆိုပြီးတော့အဲ့ဒီမှာဇွဲ